ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်စွေဓမ္မယုံကြီးဘော်တွင်19ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောသူပယဟန်ဥပမာပြအနတ္တလက္ခဏာဉာဏ်တရားတော်ကောင်းပြီသင်္ခါရတရားဆိုတာခန္ဓာ၅ပါးကိုဆိုရဲဒါဖြင့်ဒကာရမတွေခန္ဓာ၅ပါးသူများပြုပြင်လို့ဖြစ်တဲ့ခန္ဓာ၅ပါးမှန်ပါပါ သူများပြည့်ပြင်လို့ဖြစ်တဲ့ခန္ဓာ၅ပါးလို့မှတ်ထားရတဲ့ပေါ့ဒါဖြင့်ဒီထဲမှာမိမိစွမ်းရည်တတ္တိမပါဘူးပေါ့မှန်ပါဗျာမိမိစွမ်းရည်သတ္တိမပါတဲ့ခန္ဓာ၅ပါးဗာတရားခေါ်ကြမယ်သင်္ခါရတရားဩအခုတရားနာပြီးဒီကလာနေကြတဲ့ဘုန်းကြီးတရားဓမ္မတွေဒီ သူတစ်ပါးမှီပြီးဒီကလာနေရတဲ့ခန္ဓာ၅ပါးပါလားဒါကြောင့်သင်္ခါရတရားလို့မှတ်လိုက်ပါဒါကြောင့်ဘုရားသခင်ကိုရမေကြီးကသဗ္ဗေသင်္ခါရသဗ္ဗေလုံးသော သင်္ခါရမင်းတို့ခန္ဓာ၅ပါးတို့သည်ဆိုတော့ဥက္ကမောကြိုက်ပါကြိုက်ပါကောင်းပြီဒါမနေ့ကဒကာဓမ္မတွေတရားစကဖြစ်နေလို့သင်္ခါရပြောခဲ့တာမှာ မဆုံးတတ်သေးလို့ဒီနေ့သင်္ခါရတရားကိုအဆုံးပြန်ပြောမယ်ခန္ဓာ၅ပါးဗာတရားခေါ်ကြမယ်ဩဒါဖြင့်ခန္ဓာ၅ပါးသင်္ခါရတရားဆိုတာတော့သဘောကျတော်ပြီသူပြုပြင်တဲ့တရားကဘယ်နှပါးပါလိမ့်ကံရယ်စိတ်ရယ်ဥဒုရယ်အာဟာရရယ်ကံစေဥဒုအာဟာရဆိုတာအကြောင်းတရား၄ပါးလို့ဓမ္မတွေအမှတ်ထားကြတယ် ဒီတရားလေးခုကပြုပြင်လို့ပေါ်လာတဲ့ခန္ဓာ၅ပါးလို့မှတ်ထားပါမှန်ပါပါကောင်းပြီဒါဖြင့်ဒီတရားလေးခုကကံဆိုတာဒီတရားဓမ္မလို့ဒီတရားဓမ္မတွေယုံ nant ရှိတဲ့နဲ့ကကံကရုပ်ကိုပြုပြင်တယ်လို့မှတ်ထားတယ်နာမခန္ဓာလေးပါသာထားလိုက်ရုပ်တရားဘ누구ကပြုပြင်တာပါလဲ ဩယုတ်တရားကံကပြုပြင်တယ်ဆိုတာဟုတ်သားပဲမျက်စိအကြည့်ယုတ်ကလေးဖြစ်အောင်ကမစေယုတ်လို့ခေါ်တယ်နာကြည့်ယုတ်နှာခေါင်းကြည့်ယုတ်လျှာကြည့်ယုတ်ကိုကြည့်ယုတ်ဟာရယဝတ္ထုဆိုတဲ့ယုတ်အဲ့ဒါတွေကကံကလုပ်ပြီးကြလာထားတော့မိမိတို့မျက်လုံးလို့မိမိတို့နာလို့ကြားရတာလေးတွေမှတ်မထားပါနဲ့တဲ့မိမိနဲ့ဘာမဆိုင်ပါဘူးကံကပြုပြင်ထားတာလို့မှတ်လိုက်ပါ ဒီတကူလုံးမှာလည်းစိတ်တွေတခါတည်းစိတ်ကြည်ရင်ရုပ်ကြည်တယ်ဆိုတာတရားဓမ္မတွေကိုယ့်ဟာကိုယ်ကဲခိုင်းရင်သိပါတယ်စိတ်ကြည်ရင်ဒါဖြင့်စိတ်ကဖြစ်တဲ့ရုပ်တရားဒါဖြင့်ရုပ်တရားမှာကံကလည်းလှုပ်ထားတယ်စိတ်ကလည်းလှုပ်ထားတယ်ဥရုအိုက်ဥရုတွေကပူရဲအိုက်တယ်ဆိုတရားဓမ္မတွေရုပ်တရားညှိုးပြီးဒီကလာနေကြအဲ့ဒီညှိုးရုပ်တွေဟူသေးရလဲဩဥရုကလှုပ်တာပါလားစားတော့ကောင်းပြန်တော့ဝါဖြူ စားတော့မကောင်းမြန်တော့ပိန်ချောက်ဥဝရေဒီလိုမနေဘူးလားနေပါပါဗျာအဲ့ဒါတွေကြတော့ဒကာရမတွေကမှားလိုက်တာပေါ့အာဟာရကြောင့်ဖြစ်တဲ့ယုတ်ဩဒါဖြင့်ယုတ်မှာကင်တွယ်ရတယ်ဒကာရမတွေယုတ်မှာချိန်တွယ်ရတဲ့ယုတ်မှာအကြောင်း၄ပါးရှိတယ်ယုတ်မှာအကြောင်းဘယ်နှပါးပါဒီပါပါဒါဖြင့်ဒါယုတ်သင်္ခါရတရား ရုပ်သင်္ခါရတရားမှာအကြောင်း၄ပါးကဥက္ကမောင်ပြုပြင်တယ်မှန်ပါပါနာမ်သင်္ခါရတရားယနေ့ထူးထည့်ပေးရမယ်ရုပ်သင်္ခါရတော့ဖြင့်ဥက္ကမောရေကံစိတ်ဥဒုခါရရှင်းတတ်ကြပါရုပ်သင်္ခါရမှာတော့ဘ누구ကပြုပြင်ပါလိမ့်ဒါရင်ဗျာတပည့်တော်တို့သံနဲ့နာမခန္ဓာတရား၄ပါးဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဆိုတဲ့စိတ်တွေလည်းရှိပါသေးတယ် အဲ့ဒါတွေကြတော့ဘ누구ခမပြုပြင်လို့တပည့်တို့တန်တမာပေါ်ရပါလိမ့်မလို့ဆိုတော့ကမောင်ရေဒီလေးပါလို့ပြောရလိမ့်မယ်ဒါဒီလေးပါမနေ့ကကြမ်းနေတဲ့အတွက်ဒီတရားပြန်ဆက်တယ်လို့အောက်မရမယ်ရုပ်သင်္ခါရမှာအကြောင်းဘယ်နှပါပါလိမ့်ဟောရုပ်သင်္ခါရမှာအကြောင်းလေးပါပြုပြင်တော့ဒကာဓမ္မတွေရုပ်ကကံကသေးဆိုလဲသေးလိုက်ုံပဲနော်ကံကနေစားထုတ်လို့ရှင်ဆိုရင်လဲရှင်ပါပါ စိတ်ကနေပြီးကာလရုပ်ကိုရှင်လန်းလိုက်ဆိုရှင်လန်းလိုက်ရုပ်တွေအခုပဲပေါ်လာတယ်မှန်ပါစိတ်ကအခုပဲညှို့သွားလို့ရှင်တခါတခါဓမ္မတွေရုပ်တွေကညှို့လိုက်တယ်မှန်ပါဩဒါဖြင့်စိတ်သင်္ခါရကလည်းစိတ်ကလည်းပြည့်ပြည့်နဲ့သင်္ခါရတရားဖြစ်သောကြောင့်ဂရမရိယူပခန္ဓာဆိုတဲ့ယုတ်တရားဒီသူများပြည့်ပြင်နိုင်ခံရသောကြောင့်သင်္ခါရပဲလို့မှတ်ထိုက်တယ်။ပုရုကပြည့်ပြင်တာရောခံပါဘူး။ပုရုကအေးဆိုအေးယုတ်ဒီပေါ်လာ။ပုရုကပူတယ်ဆိုရင်ပူပါဘူး အဲဒါဥရုကပြုထားတဲ့သင်္ခါရတရားဆိုရင်လည်းညင်းဖို့မလိုဘူးမလိုပါဘူးအဟာရကပြုထားတဲ့သင်္ခါရတရားဆိုရင်ညင်းဖို့မလိုပါဘူးကောင်းပြီဒါဖြင့်ရုပ်တရားမှာအကြောင်းဘယ်နှပါတော့၄ပါးပါဒါဖြင့်၄ပါးပြုပြင်လို့ပေါ်လာတဲ့တရားဖြစ်သောကြောင့်ဒကာဓမ္မတွေရုပ်တွေမှာဘယ်ရုပ်မဆိုသင်္ခါရတရားလို့မှတ်လိုက်စမ်းပါသဘောကျ ကောင်းပြီဒါသင်္ခါရတရားလို့မှတ်ထားတယ်ရုပ်သင်္ခါရတော့ရှင်းသွားတော့ဥက္ကမောင်တို့ကနာမ်သင်္ခါရ၄ပါးကျန်တယ်မှန်ပါဘူးနာမ်သင်္ခါရ၄ပါးကတော့ဒကာရမတို့ဘ ᱹ ကြောင့်ပေါ်တဲ့ုံလို့မေးဖို့မလိုဘူးလားလိုပါဘူးသူလည်းပြုပြင်လို့ပေါ်လာတဲ့တရားဖြစ်သောကြောင့်နာမ်သင်္ခါရမှာတော့ဒကာရမတွေကမှတ်လိုက်ကြပေါ့နာမ်ဆိုတာဒီဒကာရမတို့အာယုံ द्वार ကြောင့်ဖြစ်သည်လို့မှတ်ထိုက်တယ် အကျဉ်းချုပ်ပဲလို့မှတ်တယ်အာယုဒွါရဥက္ကမောင်ရဲ့အာယုံဒွါရကြောင့်တယ်ဥဇာယံတို့အာယုံဒွါရကြောင့်နော်မှန်ပါဘူးနံလေးတွေပေါ်တိုင်းပေါ်တိုင်းဘုရုကြောင့်ပါလေအာယုံဒွါရလောကီဥမာပြောကြပါစို့ဆိုလို့ရှိရင်ဖြင့်ဆိုင်တည်တဲ့လူများမှလင်းကွန်းတစ်ခုကိုဒီတိုင်းကင်နေတုန်းကမြည်တဲ့သဘောမပေါ်လာဘူးမှန်ပါဘူးနှစ်ခုထိကြိုက်တဲ့အခါကျမှန်ပါဘူး အဲနန္ဒမကလည်းနှခုထိကြိုက်တဲ့ခါကြမှာပေါ်သလိုအာယုံဆိုတဲ့ဒီကိုယ်ခန္ဓာကိုယ်ထဲမှာရှိတယ်ဒွာယဆိုတာလေမျက်လုံးအကြည့်ရုပ်ကလေးနားအကြည့်ရုပ်ကိုယ်ကြည့်ရုပ်မနှောအကြည့်ရုပ်ဆိုတာကအခမ်းဘက်ကဟိုကအရှင်းတို့အတန်တို့အမျိုးမျိုးကအတိုက်ဘက်ကပေါ့ဗျအဲ့တော့အခမ်းနဲ့အတိုက်နှစ်ခုတိုက်မှသာလင်မြင်စိတ်တို့ပေါ်နိုင်တယ်ကြားစိတ်ပေါ်နိုင်တယ်နားစိတ်စားစိတ် ကြံစိတ်စီစိတ်ကုံပေါ်နိုင်တယ်ဒါဖြင့်နမခန္ဓာ၄ပါးကတော့ဖြင့်အကြီး6ပါးနဲ့အာယုံ6ပါးတိုက်လို့ပေါ်တာပေါ့မှန်ပါဘူးခုကမောင်ဘယ်လိုမှတ်ပါအကြီး6ပါးနဲ့အာယုံ6ပါးတိုက်လို့ရှင်းညဒါဖြင့်နမခန္ဓာ၄ပါးကလည်းသူ့မှာခုနှစ်ခုသောအကြောင်းကြောင့်ပေါ်လာရသည်ဖြစ်လေသောကြောင့်သူတို့၄ခုကတော့တပြိုင်နက်ပေါ်တာလို့မှတ်နော်မှန်ပါဘူးကောင်းပြီတရားဓမ္မတို့နန္တရားကတော့ကိုအကြည်6ခုမျက်လုံးထဲမှာ မျက်လုံးအကြည်ယုတ်ကလေးရှိနားအကြည်ယုတ်ကလေးရှိတယ်ဒါလေးတွေရှိလို့ကြားတာနော်နှာခေါင်းကြည်လျှာကြည်ကိုကြည်မနှောကြည်ဆိုတဲ့ဥက္ကမောအကြည်ပဲမျိုးရှိ6မျိုးပါအကြည်6မျိုးနဲ့ပြင်ဘက်ကမျက်လုံးကြည်နဲ့ယူပါယုံနဲ့တဲ့နေပြီထိခိုက်ပြီဆိုမှဖြင့်မြင်စိတ်ကလေးပေါ်လာမှန်ပါပါမြင်စိတ်နာမခန္ဓာလေးပါထို့တူနာကြည်နဲ့အတန်နဲ့တိုက်တဲ့အခါကြတာပေါ့ဈာစိတ်ဈာစိတ်နာမခန္ဓာလေးပါးလေးပေါ့ဗျာ နော်ထို့ဒုနာနံစိတ်နာမခန္ဓာ၄ပါးလေးစားစိတ်ကိုယ်ပေါ်မှာပေါ်တဲ့စိတ်ဝန်းထဲမှာကြံတွေးစိတ်နာမခန္ဓာ၄ပါးအဲ့ဒါအကြီးနဲ့အာယုံနဲ့တိုက်လို့ကြီးပဲမှတ်လိုက်တာပေါ့ဩော်ဒါပြန်နာမခန္ဓာ၄ပါးလားအကြောင်းပဲနှကြောင်းပါလေနှစ်ကြောင်းကပြုပြင်လို့ပေါ်တာဒါပြန်ဒကာရမတို့ဒကာရမတွေစိတ်ကငါစိတ်ပါဖြစ်နေတယ်လို့မပြောတတ်ပါဘူးသားလေးကြီးမြင်နေတယ် သမီးလေးကြီးမြင်နေတယ်လို့ငါစိတ်ဘာမှဖြစ်ဘူးငါစိတ်ကိုလည်းမဟုတ်ဘူးဟိုသားရီဟူသောအာယုံနဲ့ဒီကမနှောကြည်နဲ့သွားပြီးဒီကလာတဲ့တဲ့အခါမှာသားကိုအောင်းမေတဲ့စိတ်သမီးကိုအောင်းမေတဲ့စိတ်ကလေးပေါ်လာဒါရင်နှစ်ခုတိုက်လို့ပေါ်တာပေါ့ဗျာဒါပြင်သူလည်းသူများပြုပြင်လို့ပေါ်တဲ့တရားဖြစ်သားကြောင့်နံကိုလည်းသင်္ခါရတရားလို့ပဲဆိုလိုက်တော့မှန်ပါဘူးကမောင်ရှင်းမှန်ပါပါ ဒါဖြင့်ရုပ်လဲသင်္ခါရတရားတရားဓမ္မတို့နာမ်ကိုရုပ်ကိုနာမ်ကိုအဲ့တော့ဩဒီသင်္ခါရတရားရုပ်ကလည်းသင်္ခါရတရားနာမ်လေးပါးကလည်းရှင်းကြပြီတရားဓမ္မတွေရှိတယ်ရုပ်နဲ့နာမ်ပဲရှိတယ်ရုပ်နဲ့နာမ်ပဲရှိတယ်ရုပ်ကလည်းသူများအကြောင်းလေးပါးကပြုတ်ပြန်နာမခန္ဓာလေးပါးကြတော့အကြောင်းနှစ်ပါးကပြုတ်ပြန် ဒါပြန်အကြောင်း၄ပါးကပြည့်ပြင်တာကယုတ်အကြောင်း၅ပါးကပြည့်ပြင်တာကအဲ့ဒီအခုတရားနာနေကြတာယောက်ျားတွေလားမိန်းမတွေလားခန္ဓာ၅ပါးလားနာယုတ်တရားလားလို့မေးရင်ခန္ဓာ၅ပါးနာယုတ်၅ပါးပါဘုရားဆိုယူမယ်သဘောကျလားခန္ဓာ၅ပါးနာယုတ်၅ပါးပဲရှိတယ်နာနဲ့ယုတ်ခေါ်လိုက်တော့ဒါကယုတ်ဒီက၄ပါးကနာ၄ပါးနဲ့တင်းနဲ့ပေါင်းလိုက်တော့၅ပါး၅ပါးကျတော့ခန္ဓာ၅ပါးခေါ်လိုက်တာပေါ့ နှစ်ပုံပုံလိုက်တဲ့အခါကျတော့ယုံနံလို့ပုံလိုက်တာပေါ့သဘောကျပြီဒါပြန်ခန္ဓာ၅ပါးယုံနံတရားဟာဥပါရင်တို့ဘာတရားလို့ခေါ်ကြမလဲဟောသင်္ခါရတရားယုတ်တရားမှာဘယ်နှပါးကပြုပြင်လို့ပေါ်လာနံတရားမှာတော့နှစ်ပါးဟောဒါပြန်ဒကာရမတွေဤခန္ဓာ၅ပါးယုံနံတရားဒီသင်္ခါရအစုကြီးပါကလားမှန်ပါပါ ကိုကဘယ်နဲ့ဆိုပါသင်္ခါရအစုကြီးနော်ဒကာရမတို့ဘာအစုပါလိမ့်ဩသင်္ခါရအစုကြီးဆိုတော့ဒကာရမတွေတဏ္ဍာမရှိတဲ့သင်္ခါရအစုကြီးကကိုလှုပ်ထားတာဒီထင်ပါမှမပါတော့ပဲပါပါပါသေးရဲ့လားပါပါရုပ်တရားတွေမလဲပါသေးရဲ့လားပါပါနံတရားတွေမလဲပါပါ အင်းဘာတရားဘယ်လိုခေါ်ကြမယ်ဒါဖြင့်မှန်ပါဗျာသင်္ခါရတရားသူများပြုပြင်လို့ပေါ်ထားတဲ့သင်္ခါရတရားဆိုတော့မှတ်လိုက်စမ်းပါအဲ့တော့ဘုရားသခင်ကိုရမကြီးကဒီသင်္ခါရတရားတွေမင်းတို့တွေကလည်းဆိုလို့ရှိရင်ဖြင့်သူများပြုပြင်ထားတာကို မျက်လုံးကငါပဲနားကငါပဲကြားတဲ့စိတ်ကလေးကငါပဲကောင်းတာလည်းငါပဲဆိုးတာလည်းငါပဲလို့ ဝေဒနာတွေကိုလည်းငါလို့ဒီလိုမစွဲကြနဲ့ဒါသင်္ခါရတရားသင်္ခါရတရားလို့ပဲထားလိုက်စမ်းပါဒီတဲ့ငါဝမရှုပ်ပါနဲ့ဆိုတာသတိပေးလိုက်သင်္ခါရတရားကိုငါဝမရှုပ်နဲ့သင်္ခါရတရားသင်္ခါရတရားပဲထားလိုက်ငါဝင်ရှုပ်လို့ရှိရင်ဖြင့်ဥပါဒံတက္ကာဒိဋ္ဌိငါဝမရှုပ်ပဲထားလို့ရှိရင်သင်္ခါရတရားပဲငါဝမရှုပ်ရင်သင်္ခါရတရား ဒီဟာတွေကိုငါလို့ထင်လိုက်ရင်အဲ့တော့ဒီနေ့သက်ကာရဒိဋ္ဌိကိုလည်းဥက္ကမောအစကဖြုတ်ပေးတာပါမှန်ပါပါကောင်းပြီဒါဖြင့်ဘုန်းကြီးတို့တရားဓမ္မတွေခန္ဓာကိုယ်မှာသင်္ခါရအစုကြီးဆိုလို့ရှိရင်ဖြင့်ဒီကတက်တော့လွဲသေးလားလွဲပါဘူးဗျာဘုရားရှင်ဘယ်လိုဆိုကြပါမလဲသင်္ခါရအစုကြီးသင်္ခါရအစုကြီးဆိုတော့ သူများပြုပြင်ထားလို့ပေါ်နေတဲ့အစုတရားကြီးလို့ပဲဆိုလိုက်ရင်မလွဲတော့ဘူးမလွဲပါဘူးကောင်းပြီဒါဖြင့်သင်္ခါရတရားမှန်သိတဲ့ခါကျတော့ဒီတဲ့ငါနဲ့ဆိုင်ငါဆိုင်ငါပိုင်ဆိုတာဒီဥဝမရှုပ်စီနဲ့တော့မှန်ပါပါငါဆိုင်ငါပိုင်သည်မရှုပ်စီနဲ့ဘုန်းကြီးတရားဓမ္မတွေလေးစားစွာနဲ့ပဲဒီဥစ္စာကိုကန့်ကွက်တယ်မှန်ပါပါ ဘာကြောင့်လို့ဆိုတော့ဆရာဘုန်းကြီးကရောဖះကရောအခုယုတ်တရားမှလည်းအကြောင်းလေးဘက်ကပြုပြင်ထားတာဆိုတာသိနေပြီယုတ်တရားမှလည်းနန္တရားမှအကြောင်းနှစ်ပါးကအဲ့တော့ခင်ဗျားတို့ကယုတ်ဟာငါပဲဝေဒနာငါပဲစိတ်ဟာငါပဲသညာငါပဲလို့ဥက္ကမောင်တို့ကမရှုံးနေတော့မှန်ပါပါဗျာဓမ္မတို့ခွန်ကြီးပဲလို့ကန့်ကွက်ပါလေယုတ်ဟာငါပဲ မရှုပ်စင်နဲ့ရှုပ်လို့ရှိရင်ဘုန်းကြီးများကစိုးရင်တယ်တဲ့သူများပြည့်စည်ကိုခိုးယူတာမှန်ပါဗျာသူများပြည့်စည်ကိုခိုးယူတာရောတရားဓမ္မတို့သူများပြည့်စည်ကိုခိုးယူတယ်ဆိုတော့သူများဆိုတာကဥက္ကမောင်သိပြီယုတ်တရားကိုလည်းပြည့်ပြင်ထားတာ၄ပါးရှိမှန်ပါဗျာအဲ့ဒါသူများကြတယ် မကြဘူးလားနန္တရားကိုလည်းပြည့်ပြင်ထားတာနှစ်ပါးမရှိဘူးအဲသူတို့နှစ်ပါးကပြည့်ပြင်ထားလို့ခိတ္တရာကြီးပေါ်နေတဲ့သင်္ခါရတရားကိုငါပိုင်ငါဆိုင်ငါမထိနဲ့ငါကိုငါပိုင်တယ်အမလေးကြွားလုံးတွေဝါလုံးတွေကသိမ့်များငါကိုငါပိုင်တယ်လို့ဆိုပြီးကငါသွားခြင်းသွားနိုင်တယ်ငါအိခြင်းအိနိုင်တယ်ငါစားခြင်းစားနိုင်တယ်အစရှိသည်နဲ့သင်္ခါရတရားမှမသိတော့ငါဝင်ရှုပ်နေမှန်ပါပါ သင်္ခါရတရားမှမသိတော့မရှုပ်ကြစမ်းပါနဲ့တရားဓမ္မတို့မရှုပ်ကြစမ်းပါနဲ့လို့သတိပေးလိုက်ပါတယ်ဘယ်လိုသတိပေးပါလဲမရှုပ်တော့ပါဘူးခင်ဗျာလို့ဥက္ကမောင်တို့တာဝန်ခံရလိမ့်မယ်မှန်ပါပါဗျာပြောတဲ့အရှုပ်မဟုတ်ဘူးထင်တဲ့အရှုပ်မပါစီနဲ့ပြောတာကတော့ပြောတာပေါ့ဥက္ကမောင်ရငါသူမှမပြောလို့ရှင်ပြောစရာမရှိဘူး ပြောတာတော့ပြောပါတော့တကယ်တော့အထင်ဆွဲပြီးဒီကလာမပြောလိုက်ပါနဲ့ဆိုတာကန့်ကွက်လိုက်တယ်သဘောပါကြအကယ်တကယ်ထင်မဲ့ကြံလို့ရှိရင်အခုဆရာဘုန်းကြီးဟောထားတဲ့အော်ယုတ်တရားမှာအကြောင်းလေးပါးကပြုပြင်လို့ဘောနေတာနန္တရားမှာအာယုံ द्वार ဆိုတဲ့အကြောင်းတစ်ပါးကပြုပြင်လို့ဘောနေတာဖြစ်သောကြောင့်ယုံနဲ့နံပဲရှိတော့ဘူးအင်းသူတစ်ပါးပြုပြင်ထားတဲ့သင်္ခါရတရားတွေကို ငါတော့ဖြင့်ရှုပ်လို့မတော်တာအမှန်ပဲလို့ယနေ့ဆုံးဖြတ်ချက်ချပါမှန်ပါပါဘုရားတဘောကြလားကြပါဗျာဆုံးဖြတ်ချက်ချပြအောင်ချပါနော်မှန်ပါဗျာဘယ်နဲ့ကြောင့်ဒီလောက်ဆရာဘုန်းကြီးကလေးစားစွာနဲ့ဆုံးဖြတ်ချက်ကိုအတင်းချခိုင်းပါလိမ့်မလို့ဆိုတော့ကဘာနဲ့မြေစာဆိုလို့ခင်ဗျားတို့ကခန္ဓာ၅ပါးငါ့ကိုငါအထင်းလာကြတယ်မှန်ပါဗျာဒီအကြောင်းတွေမသိခြင်းကြောင့်ငါ့ကိုငါအထင်းလာကြတယ်မှန်ပါဗျာဘုက္ကမောတဘောကြကြပါဗျာဒီအကြောင်းတွေမသိသောကြောင့် မှန်ပါဗျာအခုတော့ဒီအကြောင်းတွေကိုယနေ့ကမနေ့ကတဝက်သိခဲ့ရတယ်ဒီနေ့တဝက်သိတော့အကြောင်းကစုံသွားတယ်မှန်ပါဗျာစုံစုံကြီးသိလိုက်ရတဲ့အတွက်ဥပါရင်ရေတကယ်လို့ခင်မက်ကြံရင်ဒီအကြောင်းတွေပြန်ပြန်တွေးလိုက်စမ်းမှန်ပါဗျာပြန်တွေးလိုက်သေးတဲ့ပြိုင်တဲ့ထဲငါကောငါဆိုတဲ့ဒိဋ္ဌိတို့တဏှာတို့ကပြုတ်ထွက်သွားမှန်ပါဗျာအကြောင်းနဲ့တကွသိလို့ချုပ်လို့ရတာနော်မှန်ပါဗျာ ဘယ်လိုဆုံးဖြတ်ချက်ချကြမလဲအကြောင်းနဲ့တကွာသိဖြုတ်ကြပါဘူးအကြောင်းနဲ့တကွာသိပြီးဖြုတ်ရမှာမင်းတို့ယုံနိုင်ကြီးကွာမင်းတို့ကမဟုတ်ပါဘူးလို့သမင်းညပြောတဲ့တရားနဲ့တွေ့ရင်တကယ်သစ်တို့ကိုမြတ်ရွှေတို့လွဲမလို့မှန်ပါဘူးအခုတော့ဖြင့်အကြောင်းတရား၄ပါးကပြုပြင်တာကရုပ်အကြောင်း၅ပါးပြုပြင်တာကနာမ်တပည့်ကြအခုတရားဓမ္မတွေထိုင်နေကြတဲ့ဟာနာမ်ရုပ်ပဲရှိတယ်ဖြန်လိုက်ရင်ခန္ဓာ၅ပါးပဲရှိတယ် ကိုပိုင်ကိုယ်ဆိုင်များပါကြမှန်ပါဘူးကိုလောက်ထားတာများပါကြမှန်ပါဘူးမပါတော့ကြောင့်ဒီထဲမှာငါငါဥစ္စာဝင်မရှုပ်လိုက်ပါနဲ့သဘောပါပါမရှုပ်ပါနဲ့ငါငါဥစ္စာဝင်မရှုပ်ပါနဲ့ဆိုတာကိုကန့်ကွက်အကယ်ဆရာဘုန်းကြီးကမကန့်ကွက်လိုက်လို့ရှိရင်ဒကာဓမ္မတို့ခမည်းတော်ဟာသူများပြည့်စည်ရုပ်ဟာလည်းကံစေဝိတုဟာရကပိုင်နေ နာအာယုံ द्वार ကပိုင်တယ်ဘုခမောဆိုလိုက်ပါလားဆိုလိုက်ပါအဲ့တော့သူတစ်ပါးပစ္စည်းကိုခမည်းတော်ကအတင်းဝင်လှုပ်တာနဲ့မတူဘူးလားတူပါပါဗျာအတင်းဝင်လှုပ်လိုက်တဲ့အခါကျတော့ရှိရင်လေတဲ့ဒကာဓမ္မတို့ဒီအမတမမှားပါတယ်မှားလုံးလေးကိုအကွက်ကြကြလေးဥပါရင်ပြောဘလောက်ထည့်အောင်ဒကာဓမ္မတွေဆရာကောင်းသမားကောင်းနဲ့မကြုံပဲဆိုလို့ရှိရင်ဖြင့် သူများပြည့်ရှိခိုးချက်ဘလောက်တန်တယ်ဆိုတာပေါ်လာပါလိမ့်မယ်မှန်ပါဗျာသူများပြည့်ရှိလည်းရှင်းပြီးပြီနော်မှန်ပါဗျာဒီကမောင်ရှုပ်သေးလားရှုပ်ပါပါမရှုပ်တော့ဘူးတဲ့ကဲဒါဖြင့်ဓမ္မတွေတန်တယ်ဝန်းထဲမှာရှိတဲ့ကငါဆိုတဲ့တရားလေးဟာကဒိဋ္ဌိငါဘူးဗျာနော်အဲ့ဒီငါဒါငါပဲလို့ဆိုလို့ရှိရင်ဝန်းထဲမှာရှိတဲ့ဒိဋ္ဌိကငါနော်ဒါဖြင့်ငါ ဆိုတာနဲ့ရုပ်ဆိုတာနဲ့ရောသွားလိမ့်မယ်ဒကာဓမ္မတွေဝန်ထဲမှာရှိတာငါဒီဟာကိုလည်းငါဆိုတော့ရုပ်ကိုလည်းငါဆိုတော့ဩဒါဖြင့်ငါဒီကားလို့ဆိုလို့ရှိရင်ဖြင့်ဒကာဓမ္မတို့အမှန်တန်ခဲ့သွားပြီရုပ်တရားကလည်းသူများကလှုပ်ထားတယ်ခင်ဗျားတို့ကလည်းဒါငါလှုပ်ပြန်တယ်ရုပ်တရားငါပဲလို့လှုပ်လိုက်ငါဥစ္စာပဲလို့လှုပ်လိုက်ပြန်တယ်ဥက္ကမောမှန်ပါပါမလှုပ်လိုက်ဘူးလားလှုပ်ပါ အဲ့တော့သူများလှုပ်ထားတဲ့ဥစ္စာကြီးကိုငါငါဥစ္စာလို့ခင်ဗျားတို့ကအတင်းအဓမ္မလူတာနဲ့ကောလူပါပါဗျာအဲ့တော့အတင်းအဓမ္မလူတာနဲ့တူတာလည်းတရားမလူကောင်းတာလည်းပင်ကိုအကြောင်းကလည်းကိုနဲ့လာလာလာမမဆိုင်တဲ့အတိတ်ပဲလေရှင်းရှင်းပါမရှင်းဘူးလားရှင်းပါဗျာအဲ့ဒီကဲတော့ရှင်းပြီးဒီကရာထားတော့မှာဩဒါဖြင့်ခင်ဗျားတို့ဝန်ထဲမှာရှိတဲ့ငါဆိုတဲ့ကဒိဋ္ဌိ ဘယ်တော့မနှုတ်ဥစ္စာဆိုတော့ရုပ်ဟာငါပဲငါဥစ္စာပဲဒီလိုမြည်ကြပဲဘူးစိတ်ကလည်းငါပဲငါဥစ္စာပဲလို့မြည်ကြပဲဘူးအဲ့တော့ဒကာဓမ္မတို့ငါကဒိဋ္ဌိငါဥစ္စာကရုပ်ဟာဥက္ကမောင်လွဲကုန်ပြီမလွဲသေးဘူးလားငါကဒိဋ္ဌိအဲ့ဒီဒိဋ္ဌိကဒီဥစ္စာရုပ်တရားကို तू ကငါပဲငါဥစ္စာပဲလို့ဥပါဒံစွဲလိုက်တယ်စွဲလိုက်တော့ ငါရိဥသောတခုဝင်ခိုးတာမသေးကြဘူးသိပါပါအဲ့ဒါတတ္တဝါတွေအပယ်ရောက်လာတာသူမဆိုင်တာကိုဝင်ပေးတဲ့ကာလအုပ်စီးကျင်တဲ့အတွက်ခိုးမှုကြောင့်အပယ်ရောက်ရတယ်ဒါပြန်ဒိဋ္ဌိကတခုမှန်ပါပါရှင်းမလားရှင်းပါပါဒိဋ္ဌိကဘာပါလဲတခုပါဗျာဒိဋ္ဌိယသခိုးဆိုတာသိကြပါလားသိပါပါသူများလှုပ်ထားတဲ့ပစ္စည်းကိုသူကငံကောက်စာဝင်လှုပ်လိုက်တဲ့တွေ့ တခိုးခိုးတတ်တဲ့ဒိဋ္ဌိကြောင့်ဒကာရမတွေဟာအပယ်ရောက်ရတယ်ဒါဖြင့်ဥက္ကမောင်ရေအပယ်ရောက်ခြင်းကြောင့်ယနေ့ပေါ်သွားမှန်ပါပါသူတစ်ပါးလှုပ်ထားတာကိုမခိုးမိဘူးငါငါဥစ္စာလို့ခိုးမိသောကြောင့်ဒကာရမတွေဘာဖြစ်ရဒါဖြင့်ခင်ဗျားတို့ဒီတတန်နေရာလုံးကဒီခိုးမှုကြီးကသင့်လာတော့ အပယ်မှနေရတာများတယ်ဆိုတာယနေ့သိကြတော့မှန်ပါဘူးသိကြကြပါလားသိပါပါတသံတရားလုံးငါငါဥစ္စာပဲဥပဒေတို့ဒကာသစ်တို့ကိုမြတ်ရှင်တို့ထင်းလာကြမှန်ပါဘူးဘယ်တော့မှလည်းမပြုတ်ခဲ့ဘူးမှန်ပါဘူးပြုတ်ခဲ့ရလားပြုတ်ခဲ့ပါမပြုတ်ခဲ့တော့သံတရားမှာဒီလူတွေကသူတော်ပစ္စည်းခိုးမှုတွေဟူသောအပြစ်တင်သောကြောင့် ခိုးပြတဲ့ပုဂ္ဂိုလ်ပယ်သွားရတာလဲသေချာပိဋကလာနေသောကြောင့်ဩတို့ဒီကားလို့ဆိုလို့ရှိရင်ဖြင့်အမြင်မှားကြောင့်ပယ်ရပါတယ်ဆိုတာလဲမှန်တာပါမှန်ပါဗျာသူတော်ပြည့်စီခိုးမှုကြောင့်ပယ်ရပါတယ်ဆိုတာမှန်ပါဗျာအမြင်မှားလို့လဲခိုးလိုက်တာသဘောကျဒါပြန်ဒကာရမတို့တတ္တဝါတွေအမြင်နေတာဘယ်မှာတဲ့ဆရာဘုန်းကြီးဟောတာမှန်ပါဗျာ ဘယ်နဲ့ကြောင့်အပယ်မှာနေရသရုံးဆိုတဲ့မေးထုတ်လိုက်တဲ့အခါစစ်တမ်းထုတ်လိုက်တဲ့အခါကြတော့မှဥဝတို့ပေါ်လာမှန်ပါပါတတန်တရားလုံးသူများပြည့်စည်ကို ခိုးခိုးလာကြတယ်ဗျဆိုလိုက်ပါလားဆိုလိုက်ပါဘယ်ဘုရားလွတ်ခဲ့သရုံးတော့အမေးထုတ်ရင်မှန်ပါပါဒါဖြင့်လူပြည့်တက်လာလိုက်ခိုးလိုက်ဟုတ်လားနတ်ပြည့်တက်လာလိုက်ခိုးလိုက်အပေရောက်လိုက်တက်လာပြန်အပေကနှိမ့်စီလို့ပြန်တက်လာပြန်ဒီအခိုးဝါဒနာမစွန့်တဲ့အတွက်ဘယ်ပြန်ရောက်အောင်မှန်ပါပါ အပယ်ပဲပြန်ရောက်ရမယ်ဆိုတာသိကြကြသိကြပါဘူးဩဒါဖြင့်ဒကာဓမ္မတွေဒီဘဝမှာဒီဒိဋ္ဌိတွေဥသောတခိုးခမည်းတော်ရှင်းပေးမဲ့လို့မလာလို့ရှိရင်ဖြင့်ခိုးမြဲပဲခိုးနေဦးမှာပဲမှန်ပါဘူးဥဒိုင်းတော့ရှင်းမလားရှင်းပါဘူးဒိဋ္ဌိတခိုးကသေချာကြသိပါပါဘူးကောင်းပြီဒါဖြင့်တတ္တဝါတွေမြင်နေတာပဲမှားတဲ့တို့မှန်ပါဘူးဒါဖြင့် ကြတဲ့မကြတဲ့လည်းကဲခတ်ကြပါဘူးကြပါပါဘုရားဥပါရင်သေချာကဲခတ်ကြသူများပစ္စည်းကိုခေါ်တဲ့ဥစ္စာဗျာမကြဘူးဆိုရမှာပစ္စုပန်တောင် ရာဆိုးတင်သေးတာဥက္ကမောင်ကြီးမှန်ပါပါတန်တရားမှတန်တရားပြည့်တင်ရမယ်မတင်ပါနဲ့ဆိုလို့မရပါဘူးဒကာရမတွေလေးလေးစားစားမှတ်ပါဒိဋ္ဌိအပယ်ချပုံဟာခင်ဗျားတို့ကအော်မှားလို့အပယ်ကြတယ်ဆိုတာမှားပုံကိုကိုယ့်ကိုယ်ကိုယ်ဝင်ပေါ်ပြောနေပါတယ်မှန်ပါပါ တကယ်တော့မှားလို့ပဲကြတယ်အမြင်မှားလို့ပဲရောက်တယ်ဒါတော့တော့သိကြတယ်အခုကတော့အမြင်မှားပြီးတဲ့ကာလသူသူဟာပိုင်လုပ်တဲ့အတွက်လဲဥက္ကမောပဲအပဲရောက်ရမှန်ပါပါအမြင်မှားပြီးသူဟာပိုင်မလုပ်လိုက်ဘူးလားလုပ်ပါပါငါကောင်ကလုံးမပြစ်လိုက်ဘူးလားလုပ်ပါပါအဲငါကောင်ကလုံးပြလိုက်တာကငါကောင်ကဒီထဲမှာတပည့်သားပါပါရဲ့မှန်ပါပါရုပ်ကြည့်ပြန်တော့ကံစိတ်လူဟာရကလှုပ်ထားတာမှန်ပါပါနာကြည့်ပြန်တော့အာယုံ द्वार ကလှုပ်ထားတာရှင်းကြဗလားရှင်းပါ ဒါရင်ဘုန်းကြီးတရားဓမ္မတွေတသံတရားလုံးအပေကမတက်ရတာဒီကားလို့ရှင်အခိုးဝါဒနာမစွန့်နိုင်တဲ့ကာလပတ်လုံးဘယ်တော့မှသန္တရာတွေကထွက်နိုင်လိမ့်မယ်ယုံနိုင်လိမ့်မယ်ကန်နိုင်လိမ့်မယ်ကြော်လွှားနိုင်လိမ့်မယ်ဆိုတာကိုမယုံပါနဲ့တော့သဘောကျကောင်းပြီဒါဖြင့်သေတော့လေဥပါရင်သေတော့လေ ဒါငါကငါဆိုတဲ့ခိုးမှုကြီးကိုလက်လွတ်သေးသွားသလားတဲ့ရာဇဝမှုတန်းလန်းနဲ့သေးသွားသလားဟာဒါပြန်ဥက္ကမောင်ကြတဲ့နေဗျာသူကထုကြည်စရာကိုကျုံမဟုတ်ပါဘူးလို့ပါသေးရလားမပါဘူးခိုးတော့ခိုးတယ်နဲ့ကွာမမိဘူးလားမိပါဘူးအဲခိုးတော့ခိုးတယ်နဲ့ကွာမစွန့်ဘဲနဲ့ဥပါရင်ရသေသွားလို့အပယ်ရောက်ရပါတယ်ကွာသွားရလားဒိဋ္ဌိကမပါဘူးငါခဲရကြီးရဲ့ငါကိုကြီးနဲ့ခွဲရကြီးရဲ့ငါကိုကြီးနဲ့ငါမခွဲချင်ဘူး ဆိုပြီးတဲ့ကလာငါကုံငါဟာလုတ်ပြီးတဲ့ကလာခိုးမှုကြောင့်ခိုးမှုအထုတ်ထဲကိုလက်မလွတ်ဖဲနဲ့တခါတည်းသေဘောဝင်သွားတယ်မှန်ပါပါအဲ့ဒါကြောင့်အပယ်လေးပါးမှာမြင်နေရတယ်ဆိုတာလေဒကာရမတို့ကြည်ကြည်နက်နက်သဘောကျပါမှန်ပါပါဒိဋ္ဌိဘယ်လောက်ဆိုးမှန်ပါပါဆိုးပါအဲကိုမြတ်ရှင်တို့ကောင်းကောင်းကျင့်납ပါလားကျင့်납ပါဘူး။ဩအပယ်ဟာရောက်တဲ့မရောက်တဲ့စဉ်းစားချက်စမ်းပါ။ရောက်ပါဘူး။ကိုကိုယ်တိုင်းကဘာဖြစ်တဲ့ ဖိုးပြစ်တဲ့နေတယ်ကွရိမ့်မိမလားသူများပစ္စည်းကိုသူများပစ္စည်းကိုဖိုးပြစ်ခိုးတဲ့အခါကျတော့ကိုဒီခိုးတဲ့ပစ္စည်းကိုပဲခိုးမှန်းသိပြီနောက်မခိုးတော့ပါဘူးဆိုပြီးသေသွားတော့ခိုးလို့ခိုးတယ်နဲ့သေသွားတော့ခိုးလို့ခိုးတယ်နဲ့သေသွားတယ်ကဲဒိဋ္ဌိမပြုတ်ဘူးဆိုတာသိကြပြီရှင်းမလားအဲ့တော့ကိုတဲ့ခင်ဗျားတို့နောက်တုန်းကသူကတန်းကပေးကကန်းကြတာဒီနိဗ္ဗာန်ရောက်နိုင်တာအမှန်ပါပဲ ဥက္ကမောင်ရောက်နိုင်ပါတယ်နော်သို့တော့ခိုးတော့ခိုးတဲ့နဲ့တကွာမိမိပြီးတဲ့ကာလသေဘောဝင်ရတဲ့အခါကျတော့သူကကြီးအပယ်ဆွဲချသွားတယ်သဘောကျကြသူကကြီးပေါ်အပယ်ဆွဲချသွားတယ်ဆိုတော့ခိုးတော့ခိုးတဲ့နဲ့ကြီးပဲသေသွားတယ်လို့ဥကဆိုလိုက်ပါပြီဆိုလိုက်ကြအဲ့ဒါဖရာတစ်ခါတစ်ခါပွင့်မှာဆရာကောင်းသမားကောင်းနဲ့တစ်ခါတစ်ခါကြုံမှာ ဩယုတ်ကအကြောင်းလေးပါးကြောင့်ဖြစ်တာငါကောငါမဟုတ်ဘူးဟာတပတ်ကြနာငါလည်းအကြောင်းနှစ်ပါးကြောင့်ဖြစ်တာငါကောငါမဟုတ်ဘူးဟာမှန်ပါပါအမှန်ဒီလိုတစ်ခါတစ်ခါလေးလာတာနော်မှန်ပါပါဘယ်နဲ့ဆုံးရရချက်ရတစ်ခါတစ်ခါလေးလာတာရှင်းကြကဲဒါဖြင့်ဒါဖြင့်ဘုန်းကြီးပြောပါပြီတဲ့ဓမ္မတို့ယနေ့ ဘယ်လိုများပိုင်သွားသလဲဆိုတော့ဒကာရမတွေနိဗ္ဗာန်ရောက်ဖို့ဘယ်လိုများပိုင်သွားသလဲဆိုတော့အော်အစကကောငါလောက်ထားတာမဟုတ်လို့ငါမပိုင်ဘူးဆိုနိုင်မဆိုနိုင်အစကငါလောက်ထားတာမဟုတ်လို့မပိုင်ပါဘူးရုပ်လည်းမပိုင်ဘူးနာငောမပိုင်ပါဘူးအားဒါဖြင့်ဒကာရမတွေလောက်စားမပိုင်မှန်းသိလို့ရှင်ဒီရုပ်ရောနာရောအနတ္တဖြစ်ပါပြီမပိုင်မှန်းသိတဲ့တော့ဘာလို့ဩခမရတို့ကအိုးကွဲသွားမှအနတ္တဖြစ်နေတာခက်တာကဟမ် လူသေးသောမှအနတ္တဖြစ်နေတာဒီအရှင်းကိုအရှင်းကိုကခမည်းတော်အရှင်းမဟုတ်ဘူးသဘောကျလားခမည်းရှင်းတော့ရှင်းနေတာပဲရှင်းတော့ကကိုကခမည်းတော်ဟာမဟုတ်ဘူးသဘောကျလားဘုရားသာသေမအနတ္တမလက်လျှော့လိုက်ရတယ်သမီးသေမအနတ္တလက်လျှော့လိုက်ရတယ်အိုးကွယ်မအနတ္တလက်လျှော့လိုက်ရတယ်သစ်ပင်တွေလဲတော့မှကိုအနတ္တလက်လျှော့လိုက်ရတယ်ဆိုတာမျိုးက ဥပါတယ်မမှန်ဘူးနော်မမှန်ဘူးတဲ့အခုစောကြီးမပြည့်စည်ခင်ကကိုကယုံနာနေမပြည့်စည်ခင်ကကိုကဘာမှတ်ကြမလို့မနာတာကိုမဆိုင်ဘူးနော်သိကြကြသိကြပါဘူးရုပ်ပေါ်လဲမဆိုင်ပါဘူးတရားဓမ္မတွေဆိုင်နေဆိုရင်အကြောင်း၄ပါးပေါ့ဗျာနာမောကဆိုင်ပါရလားဆိုင်ပါဘူးအဲဆိုင်နေဆိုအကြောင်း၂ပါးပေါ့ဆိုင်ခြင်းလေ gain ဒါဖြင့်တရားဓမ္မတွေ ဒီခန္ဓာ၅ပါးတရားနာနေတဲ့ဒကာရမတွေခန္ဓာ၅ပါးဟာအခုညာနဲ့ကြည့်ပါတခုမှကိုယ်ပိုင်မပါသောကြောင့်အနတ္တလို့သာမှတ်ချလိုက်ရုပ်တရားလည်းအခုရှောင်းနေတဲ့စိတ်တရားကိုထွက်လာတဲ့အတန်လေးရောထိုင်းနေတဲ့သဘောလေးရောဟုတ်ကဲ့မအနတ္တကြီးပဲကောင်းပြီဒါဖြင့်ဒကာရမတို့အနတ္တတော့ဒကာရမတွေကောင်းကောင်းပိုင်ပြီတဲ့ယနေ့စောကြီးပဲရှင်းပေးလိုက်တာနဲ့ အနတ္တကောင်းကောင်းပိုင်သွားတယ်လက္ခဏာမပိုင်သေးဘူးဒုက္ခမဘာမပိုင်မဖြစ်အနတ္တတော့ပိုင်တယ်တဲ့ဒကာရမတွေလက္ခဏာမပိုင်သေးဘူးမျက်စိတရှိကိုဆက်နှတ်ထောင်မှာတော်တော်ရေးကြည့်လို့ပြောနေတယ်ဒကာရမတွေအခုသိထားတာကတော့အနတ္တတော့သိဘူးကိုယ်လောက်ထားတာမဟုတ်ဘူးသူတစ်ပါးလောက်ထားတာဖြစ်လေတဲ့ကြောင့်မပိုင်ဘူးกว่าတော့သိဒုက္ခမရှင်း ဖြစ်ပါဘူးအဲ့တော့ဘုရားခင်ကိုရမေကြီးကယူပါဏတ္တဝေဒနာအနတ္တသင်ညာအနတ္တအနတ္တတော့ဟောရှာပါတယ်အဲမင်းတို့သဏ္ဍာန်ရှိတဲ့ခန္ဓာ၅ပါးဘယ်လိုဟောလဲအနတ္တလို့ဟောလိုက်တယ်တဲ့ဒကာဓမ္မတွေလည်းယခုတော့ဖြင့်ယနေ့သဘောကျသွားနန္တရားလေးစားခြင်းလေးစိတ်ကလေးပေါ်လာတယ်လည်းပါပါလေ အင်းပူတဲ့ရုပ်ကလေးပေါ်လာလားအေးတဲ့ရုပ်ကလေးပေါ်လာပြုံးတဲ့စိတ်ကလေးပေါ်လာရတာလေးပေါ်လာအင်းကောင်းတာလေးပေါ်လာဘယ်ဘာလောက်တာကြီးကိုဗျမှန်ပါပါဘယ်လိုဆိုပါသူတော်ဘာလောက်တာကြီးသူတော်ဘာလောက်တာကြီးအကုန်စုနေတာကြီးပဲဒကာဓမ္မတွေကကိုယ်ပိုင်လောက်เสียတော့ချက်လဲအကွက်တော့မပါတော့ပါဘူးပါသေးရဲ့ဒါဖြင့်ဩအနတ္တဆိုတာကဒုက္ခနာ၅ပါးပါလားဆိုတာယနေ့တော့ဖြင့်ရှင်းတော့ မောရေအနတ္တကဘာလဲဗျာကိုလက်ရှိခန္ဓာ၅ပါးလက်ရှိခန္ဓာ၅ပါးနော်ကိုတောင်မထဲလိုက်ပါနဲ့လက်ရှိခန္ဓာ၅ပါးဟုတ်ကအခုရှိနေတဲ့ခန္ဓာ၅ပါးကောင်းပြီတဲ့အခုရှိနေတဲ့ခန္ဓာ၅ပါးအနတ္တဆိုတာတော့ဖြင့်သိကြပြီဒီနတ္တကကမောရေဆတ်ဆက်ကတုံးမှလာတဲ့အနတ္တကိုဟောနေတာနော်မှန်ပါပါကောင်းပြီဒါဖြင့် ခန္ဓာ၅ပါးကိုအနတ္တတရားလို့မှတ်လိုက်တာပေါ့ခန္ဓာ၅ပါးကိုအနတ္တတရားဘာရင်လက္ခဏာမပေါ်သေးပါဘူးလက္ခဏာမပေါ်သေးပါဘူးဒကာဓမ္မတွေလက္ခဏာရှင်းပြပါဦးမယ်ဘုရားကအနတ္တသုံးမှာမဟောပဲဘယ်လိုများဟောပါလိမ့်အနတ္တလက္ခဏာသုံးလို့ဟောတယ်ဘယ်လိုဟောပါလိမ့်အနတ္တသုံးလို့ဟောကုန်မဟုတ်ဘူး ဘောကြဘယ်လိုဟောပါလဲဒါဖြင့်သူတို့ကအနတ္တတပိုင်းပဲသိသေးတယ်ဥပါဒေတို့ကလက္ခဏာမသိသေးဘူးဘုရားကျေနပ်ပလားဒါသေချာစစ်ထုတ်တာပဲဒကာရမတို့မသိမရှိအောင်ပဲဒကာတဲ့ဒီနေ့နာရတဲ့ဒကာရမတွေကိုဩဒုက္ခနာငါးပါးအပြောဒုက္ခနာငါးပါးနော်အရှိကတော့ဖြင့်ကိုယ်နဲ့ဘာမှမဆိုင်တဲ့အနတ္တသဘောတက်တဲ့ဧကံပါပဲဆိုတာပေါ်ကြပါလားမှန်ပါပါ ဒါဖြင့်ဒကာရမတို့ဥက္ကမောင်ရှေ့တစ်ဆင့်တက်တော့မယ်မှန်ပါဗျာဘယ်တက်မယ်ဆိုတာဒကာရမတွေရိပ်မိကြပါတော့လက္ခဏာပြတော့မယ်သဘောကျကောင်းပြီဒါဖြင့်ဒကာရမတို့အိုးဘ누구လောက်တုံလို့မဲလို့ရှိရင်ဖြင့်ဒကာဓမ္မတို့အိုးဘ누구လောက်တုံဆိုလို့ရှိရင်ဖြင့်အိုးဖြစ်လာအောင်ရေထဲ့တဲ့အချိန်ရောက်ခိုင်းတော့ အင်းမိကလုပ်တယ်မှန်ပါပါအိုးဘယ်လိုလုပ်ပါလဲမိကဒါကြောင့်လည်းအုပ်ဖြစ်လာခဲ့တယ်နော်ဒီလူကဆိုတာကတော့ဖေးကမကပါတကယ်တမ်းလူကြည့်တတ်တဲ့နဲ့ဥပါရင်အုပ်ဖြစ်နိုင်မှာတကယ်ခိုင်ခံ့တည်တောင်းလုပ်လာတာဘယ်သူကလုပ်တာမိကကောင်းပြီဒါဖြင့်အိုးမိကလုပ်မိကလုတ်ပြီးဒီကာလဒီဩဒီကာလဆိုလို့ရှိရင်ဖြင့်တဲ့မိဒီဥသောအကြောင်းကလှုပ်ထားသောကြောင့် အိုးဖြစ်လာတယ်အိုးဒီကားလည်းရှင်ဖြင့်မျိုးဖြစ်လေသောကြောင့်အဲလေတိုက်လို့တော်ကောင်လွတ်ကြရတော်ကောင်အဲနေဘူးမိုးရွာနဲ့ဖြမ်းမြကြီးနေဘူးလုံးကြီးလို့အဲ့ရတော်ကောင်အဲရေနဲ့ထိသွားလို့ပျော်ရတော်ကောင်ဆိုတော့လားလိမ့်မယ်မလားပါမလားပဲလားပါဒါပြန်သူများလှုပ်ထားသောကြောင့်ဒကာရမတို့အနတ္တဖြစ်လေသောကြောင့်သူသည်မခိုင်တဲ့သဘောတစ်ခုပြောပြလိမ့်မယ်မှန်ပါပါပြောမတော့ပဲမှန်ပါပါ ပြောသွားတဲ့အခါကျတော့မှအော်ငကိုရှိတုံးကအနတ္တာသူ့ပင်ကိုယ်သဘောစွန့်သွားတော့မှလက္ခဏာရှိနေတုံးကသူ့သဘောလေးစွန့်သွားတော့ဩဒါဖြင့်အနတ္တကိုသိုံနဲ့မပြီးသေးလက္ခဏာရောက်မှသာဖြင့်နေရကြတော့မယ်သဘောပါကြပင်ကိုယ်ရှိနေတုံးကတော့ခန္ဓာငါးပါးပင်ကိုယ်ရှိနေတုံးကတော့ဘယ်လိုမှတ်ကြမလဲ ဖြားဆိုရုပ်ကလေးကလည်းပျက်စီးသွားတယ်စိတ်ကလေးကလည်းအခုပေါ်အခုပျက်စီးသွားတယ်ပျက်စီးသွားတဲ့အခါကျတော့ဘာပေါ်လာအော်ဖြစ်တုန်းကတော့အနတ္တပြက်သွားတော့ဩဒါနှစ်ခုပေါင်းမှသာလေအနတ္တနဲ့လက္ခဏာနဲ့ဟာပြည့်စုံဝိက္ခမောမှန်ပါဗျာနှစ်ခုပေါင်းမှပြည့်စုံတစ်ခုတည်းသိတာတော့အနတ္တပဲသိမှန်ပါနောက်ကြတော့သူအနတ္တလက္ခဏာကိုသူပြလိုက် ကျုပ်ဟာခမည်းတော်မပိုင်ကြောင်းကိုရှင်းတဲ့ရှင်းအောင်ပြပါဦးမယ်ဆိုပြီးနန်လေးကလည်းဖြတ်စုပျောက်ပြက်သွားရုပ်ကလေးကလည်းပျောက်ပြက်သွားတဲ့ခါကျတော့ဒကာဓမ္မတွေကဩငကူကလည်းမပိုင်တာ မပိုင်တဲ့သဘောလောလောကြီးပေါ့မယ်ပြောသွားတယ်ဆိုတဲ့အိဗယ်မရဘူးလားရပါဘူးဗျာငကူကလည်းပါတော့မပိုင်ပါဘူးငကူကမပိုင်တော့ဘူးကြည်ရင်မတတ်နဲ့ပဲမပိုင်တဲ့သဘောကိုရှင်းတယ်ရှင်းအောင်ဓမ္မကပြောသွားပြန်မှန်ပါဘူး။အင်းဘယ်သူကပြောတော့ဓမ္မကပြော ဓမ္မပြောတော့တော့ဥက္ကမောင်တို့ကခေါင်းချင်းရမှန်ပါပါဩအနတ္တလည်းဟုတ်ပါပြီလေလက္ခဏာလည်းဆိုင်ပါပြီလေသူ့လက္ခဏာလည်းပြပါပြီလေမှန်ပါပါမနဲ့ဆိုကြပါသူ့လက္ခဏာပြပါအနတ္တလည်းဟုတ်ပါပြီလေလက္ခဏာကလည်းရှင်းပါပြီလေအနတ္တလက္ခဏာမရှင်းသေးဘူးလားပင်ကိုရှိနေတော့ကပါတဲ့အနတ္တအင်းနောက်ကြတော့ဒကာဓမ္မတို့ကိုယ်စိတ်ကလေးကစားခြင်းတဲ့စိတ်ကလေးဖြတ်ဆိုပြောက်သွားအိတ်ခြင်းတဲ့စိတ်ကလေးဖြတ်ဆိုပြောက်သွား အင်းပေါ်လာတော့ကအနတ္တပေါ့ဗျာနောက်ပျောက်သွားတဲ့ခါကျတော့လက္ခဏာပြအဲလက္ခဏာပြသွားလက္ခဏာပြသွားတော့မှဥက္ကမောင်တို့ကဥပါဒင်တို့ကညံလင်းနဲ့ခေါင်းငိမ့်သွားမှာမှန်ပါပါအနတ္တလက္ခဏာကဖြစ်ကွာအနတ္တပေါ်လေယုံပါရဲ့လက္ခဏာပေါ်မှာလဲတကယ်ကိုပဲဆုံးဖြတ်ချက်ချနိုင်ပါရဲ့သဘောကျအနတ္တဆိုတာလေယုံပါလေလက္ခဏာလို့လဲ သူ့လက္ခဏာကလည်းမှန်လိုက်တာဘ ᱹ သဘောဘ ᱹ အကြိုက်သူလိုက်သေးတယ်မလိုက်ပါဘူးနန္ဒမယုတ်ဓမကလေမြည်သူသဘောမြည်သူအကြိုက်မှာတခါတည်းကိုမြတ်ရွှေတို့လိုက်သေးရလားအဲ့ဒီမလိုက်တာကသူ့လက္ခဏာပြောတာဒါဖြင့်ဒကာဓမ္မတို့အနတ္တနဲ့လက္ခဏာကိုကွဲပါဘူးကွဲပါပါဘူးဘုရားမောင်တို့ဆိုသိအရေးကြီးပါဗျာဒကာဓမ္မတွေရေးမကြည့်တဲ့နေ့မပါဘူးနော်ရေးမကြည့်တဲ့နေ့မပါဘူး သေးသေးချာချာကိစ္စပြီးနားထောင်မှဒီနေ့နဲ့ဒီနှလုံးကိုရေလျောင်ပြောမှာပဲဒါနဲ့နိဗ္ဗာန်အောင်ပြောရမှာပဲဒါရင်ဒါဖြင့်ဒကာရမတို့ခန္ဓာထဲမှာဘာလေးပေါ်လာပေါ်လာစဘာခေါ်ကြပျောက်သွားရင်ဘာဆိုကြအဲပျောက်သွားတော့လက္ခဏာသိတယ်ပေါ်တော့အနတ္တသိပျောက်တော့လက္ခဏာသိပေါ်တော့အနတ္တသိပျောက်သွားတော့လက္ခဏာသိအဲ့ဒီလိုလက္ခဏာသိမှသာလင်ဒါဖြင့်လက္ခဏာက ဘာလက္ခဏာတုံးဆိုတော့အနတ္တဣလက္ခဏာဥပါဒံဗါရဲအနတ္တဣလက္ခဏာဆိုတော့ခင်ဗျားတို့ကအဲအနတ္တဣလက္ခဏာလေးကိုညံလင်းနဲ့တွေးလိုက်တဲ့အခါကျတော့အနတ္တဣလက္ခဏာလေးကိုဓမ္မကပြောသွားတဲ့အခါကျတော့ဥက္ကမောင်တို့ဩအနတ္တဣလက္ခဏာရှင်းလိုက်တာမှန်ပါပါမစွန့်နိုင်ဘူးလားဟုတ်ပါပါဘုရား အဲ့ဒီရှင်းလိုက်တာဆိုတာလေဟာအနတ္တလက္ခဏာသိတယ်အနတ္တလက္ခဏာညာမှန်ပါဘူးသဘောကျရှင်းလိုက်တာလေးဆိုတာလေးဟာကဘာပါလဲအနတ္တအနတ္တလက္ခဏာညာပါအနတ္တလက္ခဏာညာရှင်းမလားဩဒါဖြင့်ဒကာရမတို့ခမရတို့အနတ္တလက္ခဏာညာရတော့မှဖဏင်ကအတ္တပြုတ်သွားတာအတ္တပြုတ်သွား အနတ္တလက္ခဏာရလိုက်တဲ့အခါကျတော့ဘာပြုတ်သွားအတ္တဒိဋ္ဌိပြုတ်သွားသဘောကျကြဒါဖြင့်ဒကာရမတို့အနတ္တနဲ့လက္ခဏာသည်ယနေ့အမတန်ရှင်းအောင်ပြောနေပြီအမတန်ရှင်းအောင်ပြောနေတယ်ဆိုတော့ယုံရယုံပါဘူးကဲဒါဖြင့်ဓမ္မလေးတစ်ခုပေါ်လာတဲ့ခန္ဓာထဲမှာယုတ်ကလေးယုတ်တက်ပေါ်လာတဲ့နံတက်ပေါ်လာတဲ့ဘာဆိုကြမလဲအဲပေါ်လာလေးစောင့်ကြည့်နေတော့ဥက္ကမောင်တို့က ပျောက်သွားတာပဲမှန်ပါပါစောင့်ကြည့်နေတော့ပျောက်သွားတော့ဘာတွေများပြောတော့လက္ခဏာပြောသွားတော့ခမည်းတော်ကမသိလိုက်ဘူးဒါပြန်ခမည်းတော်သီလုံးလေးဟာဘာပါလိမ့်မလို့ဆိုတော့အိုဒါညံသီလုံးလေးလေနတ္တလက္ခဏာညံလေးလေဘယ်လိုဆိုကြပါနတ္တလက္ခဏာအိုနတ္တလက္ခဏာညံလေးရလိုက်တယ်ဆိုတော့ အတ္တဒိဋ္ဌိနင်သွားတော့ဟဲ့လို့ငါကငါအထင်တာနင်သွားတော့ဟဲ့လို့မောင်းရသေးရဲ့လားမမောင်းရပါဘူးတရားဓမ္မတို့ကောင်းကောင်းသဘောကျဒါဖြင့်ပေါ်လာရင်ပါဆိုကြအင်းပြက်ပြတော့သဘောကျကဲအနတ္တမှာမသိတဲ့ပုဂ္ဂိုလ်ကလက္ခဏာသိဖို့ဥပါဒင်းတင်လို့ဖြစ်နိုင်မှာမဖြစ်မဖြစ်နိုင်ဘူးမဖြစ်နိုင်ဘူးဆိုတာအခုသေချာစစ်ပြောတော့မှပေါ်လာတာမှန်ပါဘူး နမလို့ရှင်မြေဒကာဓမ္မတွေကသူတို့ဥက္ကတော်မှသားလေးသမီးလေးစွန့်ပြက်လိုက်ရမှာ။အိုးအနတ္တမှုလက်လျှော့လိုက်ရတယ်။ဆိုတာကနှကုကအနတ္တသူသိကြတာမဟုတ်ဘူး။မှန်ပါပါဗျာ။ဘောပါကြ။နှကုကောပါတယ်။အနတ္တပါဗျာ။နှကုကောကခန္ဓာ၅ပါးပါတရား။အနတ္တပါဗျာ။အဲ့တော့သူတို့ကသေမအနတ္တမှုမတတ်နိုင်လို့စွန့်လိုက်ရတယ်ဆိုတော့နှကုကအတ္တရှိတယ်သူ။မှန်ပါပါဗျာ။ဒါပြန်အတ္တကအတော်ရှင်းနေပြီ မရှိဘူးလားဟိုတကယ်တမ်းဒေါမနတာနဲ့ဆွန့်လိုက်တော့မှအနတ္တမှုလက်လျှော့လိုက်ရတယ်ဆိုတဲ့ဥစ္စာကြတော့သူဒီအနတ္တမသိပါဘူးမသိတဲ့အတွက်လက္ခဏာကိုလည်းမသိတဲ့အတွက်တခါတည်းမြေ့ကြမြေ့ကြပြီးစိတ်ဒေါမနတာတွေဖြစ်လာမကျင်တာပဲသုံးနေသုံးဒီမမေ့နိုင်တဲ့ဒေါမနတာအကြီးဆုံးဖြစ်လာအဲ့ဒါဘာမသိတာတုံးဆိုတာရိပ်မိတာအနတ္တတုံးကလည်းမသိခဲ့ဘူးလက္ခဏာပြတော့လည်းမသိပါဘူးဒါဖြင့် ခင်ဗျားတို့ဘုရားအဆူဆူနဲ့လွဲခဲ့တာဟာယနေ့တဖြင့်ကောင်းကောင်းပေါ်ပါမှန်ပါဗျာအနတ္တခန္ဓာလို့လည်းမသိခဲ့ဘူးအနတ္တဤခန္ဓာကလက္ခဏာကိုပြလိုက်ပြန်တော့လေခင်ဗျားတို့အပယ်သွားဖို့ယူဖြစ်ဘုကမောင်ပဲလို့ဆိုအပယ်သွားဖို့ဖြစ်ပါဘူးဘယ်နဲ့ကြောင့်အပယ်သွားဖို့ဖြစ်ရတုံးတော့မဲတဲ့အခါကျမှဥပါဒံအနတ္တကိုမသိလို့လက္ခဏာပြတော့အပယ်သွားတာရှင်းမလားအနတ္တကိုမသိခဲ့လို့ လက္ခဏာပြတော့ပယ်သွားပါဘူး။ကဲဒီဥစ္စာဆုံးဖြတ်ချက်ကြပြီဒကာဓမ္မတို့ဆုံးဖြတ်ချက်ကြပြီမကြသေးဘူးလား။ငကိုကိုကဘာမသိခဲ့တာ။အနတ္တမသိခဲ့ပါဘူး။ဘယ်သိမလို့မြတ်ဒီလိုဆရာသမားကောင်းနဲ့အယုတ်မှာအကြောင်းတရားလေးပါးကပြုပြင်ထားတာမင်းတို့ကမဟုတ်ဘူးဆိုရမသိဘူး။နာမအကြောင်းနှစ်ပါးကပြုပြင်ထားတာ မင်းတို့ကမဟုတ်ဘူးလို့ဒီလိုကသိမထားတော့ဒီပင်ကို ပေါ်လာတာလေးပဲကံကောင်းလို့သားကောင်းလေးထွန်းကားလာတယ်သမီးကောင်းလေးထွန်းကားလာတယ်။ ကံပေါ်မှာယူချိုက်တပည့်ကြကံပေါ်မှာယူချလိုက်တဲ့အခါကျတော့ကမ္မဝါဒီဒိဋ္ဌိဖြစ်သွားတယ်ဒီကံကြီးပြုပြင်လို့ရတာလားဆိုတော့ဒီကလေးယုံနာမှာဥပါဒံ၄ပါးမနေလား၄ပါး၄ပါးတစ်ပါးတည်းယူတော့သူဒိဋ္ဌိဟုတ်မဟုတ်ဟုတ်ပါတယ်ဗျာတပည့်ကြ၄ပါးတစ်ပါးတည်းယူတော့ဒိဋ္ဌိဒိဋ္ဌိပဲအကြောင်းမစုံလို့ဒိဋ္ဌိဖြစ်ရတာအကြောင်းမစုံလို့ဖြစ်တာကြီးပါကောင်းပြီဒါဖြင့်ဒကာရမတို့ဘုရားစုစုနဲ့လွဲခဲ့တာ အနတ္တလည်းမသိခဲ့လို့ပါဗျာလက္ခဏာပြတာလည်းဘုရားနဲ့ယံဖြစ်ပါတယ်ဗျာရိပ်မိဗလားဒါကြကြစဉ်းစားပါခင်ဗျားတို့သေချာစဉ်းစားသေချာစဉ်းစားဘုန်းကြီးကဓမ္မတွေဝင်ထဲမှာဒီတိုင်းရှိတယ်ဆိုတဲ့ဥစ္စာကိုပဲတသံတရားလုံးကဒီတိုင်းရှိတယ်ဆိုတော့ဥပါရင်ရှင်းအောင်ပြောနေတာအနတ္တကိုသူတို့သိရလားမသိပါဘူးကဲအနတ္တမသိတဲ့အတွက်လက္ခဏာပြလိုက်သည်နဲ့တပြိုင်တည်းတည်းဒကာဓမ္မတွေဖယားနဲ့ယံဖြစ်တရားနဲ့ယံဖြစ်တယ် ဖြစ်သေးဘူးလားဖြစ်သေးဘူးလားဘာကြောင့်လက္ခဏာပြတော့တရားနဲ့ယံဖြစ်ပါလိမ့်မလို့ဖယားနဲ့ယံဖြစ်ပါလိမ့်မလို့မေးကြည့်စမ်းဥပါရင်အနတ္တမသိလို့မူလအနတ္တကိုမသိလို့ရှင်းမလားဘာမသိတာပါဒါပြန်ခမည်းတော်ဒီအနတ္တလည်းမသိလက္ခဏာလည်းမသိပဲဖြစ်ပြီးဒီကလာနေခဲ့တော့အတ္တဒိဋ္ဌိနဲ့အမြင်နေခဲ့လေဒါကြောင့်အပယ်မြဲတယ်မှန်ပါပါ တတိချပြီပါတယ်တတိချလိုက်တာဒီမရောက်ဘူးလားသေသေးချာချာရောက်ပြီနော်ဒကာဓမ္မတို့သေချာမရောက်သေးဘူးလားဟောမီးဒါဖြင့်ယနေ့ရှင်းရတာဝိပဿနာရှုတဲ့နေရာမှာဖြင့်ခင်ဗျားတို့ချက်ချင်းမဲ့ဖို့ဆိုင်အောင်လို့ဒီညာကိုရှေ့ကပြောနေတာဒီညာကိုရှေ့ကပြောနေတာပါတလုံးနဲ့မိလိုက်ရင်ကိစ္စပေးအောင်လို့ဥက္ကမောရဲ့အရေးကြီးပြောနေတာနော်မှန်ပါပါ ဒါရင်တော့ပြင်တရားဓမ္မတို့ခန္ဓာ၅ပါးဟာရှိနေတုံးဗာတရားခေါ်ကြ။ဟုတ်ပြန်ပြည့်စည်သွားရင်ကောင်းပြီဒါဖြင့်အနတ္တနဲ့လက္ခဏာဆိုတာကိုရှင်းသွားပြီ။အဲ့ဒီလက္ခဏာအနတ္တကိုလည်းသိလက္ခဏာကိုလည်းသိတဲ့ဉာဏ်မှသာလင်ဘာဉာဏ်ခေါ်ကြ။အမလေးဥပဒေတို့မနေ့ပြောပါလား။အနတ္တလက္ခဏာဉာဏ်လေးဖြစ်ဖို့ကိုအနတ္တမသိတုံးကလည်း ညံမလာနိုင်ဘူးဗျလက္ခဏာကိုပြပြန်မပြရင်လည်းညံမလာနိုင်ဘူးဆိုတော့အနတ္တလက္ခဏာညာဆိုတဲ့ဥစ္စာအနတ္တလည်းသိအောင်ပါလက္ခဏာလည်းသိအောင်ပါဓမ္မဘာညာဖြစ်မလားအဲ့ဒီညာကမှလည်းခေါင်းကအတ္တဒိဋ္ဌိဖြုတ်နိုင်တာဘူးနမယဖြုတ်နိုင်မှာဖြုတ်နိုင်ပါဩတရားဓမ္မတွေနာကြီးကြီးနဲ့ထောင်ပြီးဒီကာလဒီတရားတလုံးနဲ့နဲ့ခင်ဗျားတို့လူရခီးစိုက်တော်မယ်ဆိုတာသုံးပြချက်ချတော့ ရှင်းမလားညာထဲမှာသေချာရှင်းကြပါသေချာရှင်းကြပါမရှင်းပြန်ပြောနေမှာပဲမရှင်းရင်တော့ရှင်းတဲ့ရှင်းအောင်ပြောရမှာပဲအခုတော့သေချာပါလားသေချာပါလားဗျာတရားဓမ္မတွေခန္ဓာကိုယ်ထဲမှာခန္ဓာ၅ပါးတစ်ပါးပါပေါ်ရင်ဘာဆိုကြအဲ့ဒါလေးဒီကားလို့ဆိုလို့ရှိရင်ဖြင့်တရားဓမ္မတို့ရှေ့ညာအောင်မှာပဲပျောက်သွားပါလိမ့်မယ်မှန်ပါပါဟုတ်ဘူးလား ညောင်းမှပျောက်သွားတဲ့ခါကျတော့ तू ကဘာပြောသွားလက္ခဏာပြောသွားတော့ခင်ဗျားတို့ညံထဲမှာဘယ်ညံရလိုက်တဲ့တုံးလို့မေးရမယ်ပြောအနတ္တသိတဲ့ညံလည်းရလက္ခဏာသိတဲ့ညံရဒါပြန်ပေါင်းလိုက်တော့အနတ္တလက္ခဏာညံသိသိချာချာရရှင်းမလားဘာညံရပါလိမ့်အင်းပေါ်လာသေးတုန်းကဘာရပြက်တာသေးတယ် ဩပေါင်းလိုက်တော့ဒါဖြင့်အနတ္တလက္ခဏာဉာဏ်ရောက်ချင်လို့ရှိရင်လေခန္ဓာတစ်ပါးတစ်ပါးဤဖြစ်မှုနဲ့ပြတ်မှုကမပါရင်မပြီးဘူးပေါ့ဗျာမှန်ပါဗျာဥပါရင်ပြီးပါမလားမပြီးဘူးဆိုတာသဘောကျကဲနောက်ဆုံးမိတ်ကြတာဖြစ်ပြပဲပြန်ဝင်တာပဲမှန်ပါဗျာဥပါကြီးကျေနပ်ဗလားကျေနပ်ပါဗျာကောင်းပြီဒါဖြင့်ဒီတဲ့ရှင်းအောင်ဘုန်းကြီးကပြောပါဦးမယ်အခုတော့ဖြင့်ဒကာဓမ္မတွေ အနတ္တလက္ခဏာညာလေးတစ်ခုပြန်ဝေနာလေးကြည့်လိုက်ပြန်ဝေနာပေါ်လာရင်အနတ္တပျောက်သွားရင်မြင်လိုက်တာလေးကညာဘာညာခေါ်ကြမလဲနတ္တလက္ခဏာညာဖြစ်သွားပြီဆိုတာသိကြပါလားသိပါပါကောင်းပြီဒါကဆရာဘုန်းကြီးကရှင်းတယ်ရှင်းအောင်ပြောတာခရီးကမင်းတို့ဒီတဲ့ရှင်းအောင်ငါပြောမယ်ဆိုပြီးဆောက်ဆက်ကတုတ်ကြပြန်တော့ဦး ဥက္ကမောင်လာပြန်ပြီမှန်ပါပါဗျာစောက်ရက်ကတုတ်ကဘယ်လိုများလာလိုက်တုံးဆိုတော့ဟောဒီကံဆိုတာလဲစေရနာမဟုတ်လားတကယ်တော့မှန်ပါပါသူ့ကိုယ်ကနန္ဒမဖြစ်နေသောကြောင့်အတိတ်ကနန္ဒမဖြစ်နေသူ့ကိုယ်ကနတ္တမို့သူကပြည့်ပြင်တာဘယ်လိုဆိုကြနတ္တဟောဒါပူရှင်းပြီမှန်ပါဗျာမရှင်းဘူးလားရှင်းပါပါအကြောင်းနတ္တမို့ဘယ်လိုဆိုကြမလဲရှင်းပါပါဟောသဘောကျပြီနော်အကြောင်းနတ္တမို့အကျိုးနတ္တ ဒါဖြင့်တရားဓမ္မတို့ခမည်းတော်ကအကြောင်းသူ့ပြုပြင်တဲ့အခုတရားနာနေကြတဲ့ခန္ဓာ၅ပါးရှိပါတယ်သူ့ပြုပြင်တဲ့အကြောင်းကိုကဘာတွေလဲဩဒါဖြင့်အကျိုးတရားကခိုင်းခြင်းမြဲခြင်းတည်ထန့်ခြင်းလို့တော့ရပါမရပါဘူးဘယ်နဲ့ဆိုလို့ဒါဖြင့်အကျိုးတရားကိုဒါဖြင့်ဒီသင်္ခါရတရားကြီးဘယ်နဲ့ဆိုကြအောင်သဘောကျတော်တော်ပေါ်သွားပြီ ဥက္ကမပေါ်ဗလားပေါ်ပါဗျာဥပါဒံပေါ်ဗလားအကြောင်းကိုကဘာပါလဲအနတ္တပါဗျာဒါပြန်ကျွတ်တော့ဟူထိုင်းနေတဲ့ယုံနာကြီးဘာခေါ်ကြပါအနတ္တပါဗျာအနတ္တပဲဆိုတာသိကြဗလားသိကြပါဗျာ gain ဒါပြန်အနတ္တဟုတ်တယ်မဟုတ်တယ်ခဏလေးစောင့်ကြည့်လိုက်ရင်ဘာတွေများပြောမှထင်ကြလက္ခဏာသေချာပြောတော့မယ်ပြောပြီဗလားရတဲ့နေရာလေးဒကာဓမ္မတွေကအဲရတဲ့နေရာဝေဒနာခန္ဓာလေးပေါ်တယ် စောင့်ကြည့်နေကြဖြတ်စုပြောက်ပါပြောက်ဘူးလားအင်းရတာကအနတ္တရတာကိုရရင်လည်းရတာလားအကြောင်းအတိုက်ဆိုင်လည်းရတာအင်းဟောဖုဒ္ဓဘာယုံဆိုတဲ့ရရတဲ့မြင်းမုံတို့ဘာလို့နဲ့ထီးလို့ရရတဲ့ဝေဒနာလေးပေါ်လာတာကိုလုတ်တဲ့ဝေဒနာဟုတ်ပါရဲ့ဟုတ်ပါဘူးအဲစောင့်ကြည့်နေလို့လည်းပျောက်သွားပျောက်သွားတော့ငကိုပေါ်တော့ကအနတ္တပျောက်သွားတော့လက္ခဏာ သဘောကျဒါဖြင့်ခင်ဗျားတို့မှဘယ်ညာရလိုက်ပါလိမ့်နတ္တလက္ခဏာညာရလိုက်တော့ဘိုးတဲ့ဒကာရမတို့ပဋိစ္စသမုပ္ပါပြတ်ထွက်ကဲရှေ့ကြည့်ကြပါပဋိစ္စသမုပ္ပါပြတ်ပုံရှင်းပြလိုက်နော်ဟောဒီခန္ဓာ၅ပါးကိုဘာခေါ်ကြမလဲဒကာရမတို့နတ္တပြတ်သွားရင်လက္ခဏာအဲ့ဒီ အနတ္တနဲ့လက္ခဏာကိုနှစ်ခုစလုံးသိတာလေးကိုဘာခေါ်ကြမလဲအနတ္တလက္ခဏာညာလို့ဆိုပြီးဒီကအနတ္တလက္ခဏာညာဆိုတာဒကာဓမ္မတွေမှတ်လိုက်ပါတော့မဲ့ခင်၅ပါးပါပဲဒီခန္ဓာ၅ပါးတစ်ပါးပါကိုအနတ္တလက္ခဏာညာပေါ်အောင်လုပ်ရမယ်ဆိုတာကမဲ့ခင်ပေါ်လာတာမှန်ပါဘူးသဘောကျဘာပေါ်လာမဲ့ခင်ပေါ်လာတယ်ဆိုတာကောင်းကောင်းသိကြပါဘူးဩဒါဒီကားလို့ဆိုလို့ရှိရင် မဲခင်ထဲမှာလဲဥပဒေငါကြည့်လိုက်စမ်းကိုမဲချူတို့ကကြည့်လိုက်စမ်းမဲခင်ထဲဘ누구ကောင်းဆောင်နေဆုံးဆိုသမာဓိတိကောင်းဆောင်သမာဓိတိကောင်းဆောင်နေတော့ခေါင်းကအနတ္တလက္ခဏာညံထဲမှာသမာဓိတိကကောင်းဆောင်တယ်ဆိုတော့မသိကြဘူးလေသိပါပါဘူးငါကငါ့ကိုငါ့အလုံးနေတာမိစ္ဆာဓိတိကကောင်းဆောင်မှန်ပါပါငကိုတုံးကတော့ခန္ဓာ၅ပါးငါ့ကိုငါ့အလုပ်တုံးကအခုတော့ သမာဓိတိကောင်းဆောင်တယ်ဆိုတဲ့ကမိစ္ဆာဒိဋ္ဌိဟာလောဘနဲ့တွဲနေတော့လောဘနဲ့တွဲနေတဲ့ဒိဋ္ဌိဟာဒီနေရာမှာဒိဋ္ဌိတဏှာမပြုတ်ဘူးလားဒါဖြင့်တဏှာပြုတ်တော့တဏှာနောက်ကလိုက်တဲ့ဥပါဒံပြုတ်ပါဘူးကံနေပြုတ်ပါဘူးအင်းဘယ်နဲ့ကြောင့်ပြုတ်ပါလိမ့်မလို့ဆိုတော့အိုးသမာဓိတိမဲ့ခင်ငါးပါးပေါ်လာလို့ဝိပဿနာမဲ့ခင်ပေါ်လာလို့ရှင်းကြလားဘာပေါ်လာပါလဲဝိပဿနာမဲ့ခင်ဒါဖြင့်ပြိဿသမုပ္ပါပြတ်မပြတ် ဘယ်ကစပြတ်တုံးဆိုတော့ဒိဋ္ဌိနဲ့ရောနေတဲ့တဏှာကစပြတ်ဘုကမဘယ်ကစပြတ်ဒိဋ္ဌိနဲ့ရောတာတဏှာဒိဋ္ဌိနဲ့တဏှာနဲ့ကလည်းတွဲရမဟုတ်လားဒိဋ္ဌိကတသံယုတ်လောဘသကတံဒိဋ္ဌိကတသံယုတ်တံလို့သိညရတဲ့ပုဂ္ဂိုလ်များလူတိုင်းသိပါလားလောဘနဲ့ဒိဋ္ဌိကတွဲရပါကွာအဲ့တော့ဒီလောဘဒိဋ္ဌိကပြတ်မသွားဘူးလားပြတ်သွားတော့ဥပါဒံကရောပြတ်ပါအဲဥပါဒံရှိမှလာမဲ့ကံကရောပြတ်ပါဘူး မလာတော့ဘူးဆိုတော့ဩအနတ္တလက္ခဏာဉာဏ်သည်ဒိဋ္ဌိကိုဖြတ်တယ်လို့ဆိုတာကသိကြပါဘူးတဏှာလည်းရောပါသွားလေရဲ့ကောမှန်ပါပါဗျာဆိုနိုင်ကြရင်ဟုတ်လားဩဒါဖြင့်တမင်ညမဟုတ်ပါလားဆိုတဲ့ဥစ္စာဒကာရမတွေရှင်းသွားတယ်ရှင်းပါပါဩတကယ်ပြိဿသမုပ္ပါတကယ်ပြတ်ပါလားဆိုတော့ကိုသွားရလန်ခီကြီးကိုစိတ်စင်တန်းကြီး ဒါကြီးကိုဘယ်နဲ့ဒီရှင်တိုင်းသာဒိဋ္ဌိမပြတ်ရင်ဒီရှင်တိုင်းသွားပြီးဒီကာလပဲလေးပါးကြအောင်မခန္ဓာတွေပေါ်ပြီးဆင်းရမှာဖြစ်နေတာကြီးယခုတော့ပြန်ရှင်းကြီးရှင်းသွားပြီလို့ဒကာဓမ္မတွေဆိုနိုင်ကြဆိုနိုင်ပါဗျာ။ဂိုင်းဒါဖြင့်ဥက္ကမောင်ရေပြိဿသမုပ္ပါပြတ်မပြတ်ချိန်ကြစမ်းပါဘူး။ပြတ်ပါဗျာ။ဘယ်ညာကဖြတ်လိုက်ပါလိမ့်။မှန်ပါဗျာ။ဂိုင်းဒကာဓမ္မတို့ အနတ္တတလုံးကောင်းရင်နိဗ္ဗာန်ရောက်ပါတယ်ကွာလို့ပြောတော့အပေါ်ယံဖြစ်နေခုတော့အနတ္တလက္ခဏာညာကပရိစ္ဆေသမုပ္ပါဖြတ်လိုက်တယ်ကွာဆိုမှဟောတန်တရားပြတ်ဖို့ဆိုတော့သိကြတော့မှန်ပါပါမသိကြဘူးလားသိကြပါပါအမှန်ဗုဒ္ဓံတော်ပြီဒကာဓမ္မတို့မတန်သေးဘူးလားမှန်ပါပါကောင်းပြီဒါဖြင့်ပရိစ္ဆေသမုပ္ပါပြအောင်လုပ်နိုင်တာဖြင့်အနတ္တလက္ခဏာညာဆိုတာဖြင့်ဘုရားသိကြပါလားသိကြပါပါဒါဖြင့် ဒါသင်္ခါရတရားရှင်းပိုင်းက၅ပါးဗာတရားတွေလားသင်္ခါရတရားပါဗျာအဲ့ဒီသင်္ခါရတရားတွေဟာဘယ်တော့မှမြဲတယ်မရှိဘူးဆိုတော့ပျက်စီးတာယူပဲမနေဘူးလားအဲ့တော့သင်္ခါရတရားလို့သိထားတော့ကအနတ္တဉာဏ်ရပြီအနတ္တရသွားပြီမှန်ပါပါပြစ်တာလေးသိလိုက်တော့အနတ္တလက္ခဏာဉာဏ်ရသွားဒါဖြင့်အနတ္တသိတာလဲဉာဏ်လက္ခဏာသိတာလဲဉာဏ်ပဲတဲ့ ဒကာဓမ္မတို့အဲ့ဒီညံသည်ဘာကိုနှိမ်နှင်းဖြစ်စီလိုက်ပါလိမ့်မလဲမေးတဲ့အခါကျတော့မာပဋိစ္စသမုပ္ပါအလေကဖြတ်ပါတယ်ဖရာလို့ဆုံးဖြတ်ချက်ဘယ်လိုဆုံးဖြတ်ချက်တရားပဋိစ္စသမုပ္ပါဖရာအဲဒိဋ္ဌိတဏှာအစဖြတ်လိုက်တယ်ဖြတ်ပါတယ်တပည့်ကြတခါပရိစ္ဆေသမုပ္ပါအစကလည်းဖြတ်ပါတယ်ဖေယားလို့ဆိုရင်လဲအဝိတ္တမဒိဋ္ဌိကဝိဇ္ဇာဖြစ်သွားပြန်တယ်ဒါပြန်ပရိစ္ဆေသမုပ္ပါအစကလည်းပြတ် အလေကလည်းပြတ်သည်ဖြစ်လေသောကြောင့်ဒကာဓမ္မတို့နိဗ္ဗာန်ဆူတောင်းတဲ့ရှုတာနေရဆူတောင်းတဲ့တော့ဥပါရင်ဆူတောင်းရင်မလိုပါဘူးတဲ့အဝိဇ္ဇာချုပ်လည်းရှင်လည်းဝိဇ္ဇာဥဒ္ဒဘာတိဖြစ်တာပဲသဘောကျလားကောင်းပြီဒကာဓမ္မတို့ဒါပြန်အနတ္တလက္ခဏာညာဟာဖြင့်သင်္ခါရတရားကိုသိမှအနတ္တလက္ခဏာညာဟာပေါ်မယ်သင်္ခါရတရားမသိရင်အနတ္တလက္ခဏာမပေါ်ပါဘူး အဲသင်္ခါရတရားသိတော့မှသူများလောက်ထားတာကိုလို့ငကိုကသိတာတော့မှဩအဲ့ဒီကအနတ္တသိနောက်သင်္ခါရတရားကသူများလောက်ထားတာမို့မခိုင်လို့ပြတ်သွားတဲ့ခါကျတော့မှလက္ခဏာသိဒါဖြင့်သင်္ခါရကိုမသိဘဲနဲ့အနတ္တလက္ခဏာသိဖို့အရေးဟာဖြင့်မရှိဘူးလို့မှတ်လိုက်မှန်ပါပါပေါ်ကြပါလားသင်္ခါရသိမှနော်မှန်ပါပါအနတ္တလက္ခဏာသိနိုင်တယ်မှန်ပါပါစကားတော့ဖြင့်တခြားစီပဲလို့ထင်မြင်ထင်ကြမယ်ပေါ့ဗျာမှန်ပါပါ သို့တော်လည်းကိုမြတ်ရွှေတို့တခါတိတုကစဉ်းစားလို့သင်္ခါရမသိဘဲနဲ့အနတ္တသိပါတယ်ဆိုရင်အလကားပြောတာဥက္ကမဘယ်လိုဆုံးရဲ့ချာအလကားပြောတာမဖြစ်နိုင်ဘူးယုံရောယုံမလားမယုံနိုင်ပါဘူးကဲဒါဖြင့်သင်္ခါရတရားဆိုတော့သူများပြုပြင်ထားတာသိတယ်မှာအနတ္တကအဲ့ဒီအချိန်မှာစပေါ်တာဗျာမှန်ပါပါသူများပြုပြင်ထားတဲ့တရားမှန်သိတော့ဘာလားပေါ် နတ္တဘုရားသူများပြုပြင်ထားတဲ့တရားလေးကဘူးပြုပြင်တဲ့အတိုင်းမခိုင်တာလေးမြင်တော့မှဘာပေါ်လာနတ္တဘုရားဒါဖြင့်သင်္ခါရသတ္တရာနတ္ထိဆိုတာပေါ်လာသင်္ခါရသင်္ခါရတဲ့သတ္တရာခိုင်မြဲသည်မြည်သည်နတ္ထိဘယ်တော့မှမရှိဘူးလို့မင်းတို့ဆုံးဖြတ်ချက်ချတပည့်ကြသင်္ခါရဘယ်တော့မှမခိုင်မြဲဘူးဆိုတော့မင်းတို့ရှုရမယ်ရှင်းမလားသင်္ခါရဘယ်တော့မှမခိုင်မြဲဘူး အဲခမည်းတော်တို့ကလည်းသင်္ခါရခန္ဓာကိုပေါ်လာတာလေးတွေဘယ်တော့မှမခိုင်ဘူးလို့သာရှုနေလို့ရှိရင်ပရိစ္ဆေသမုပ္ပါပြတ်မပြတ်အစကလည်းအလယ်ကလည်းနိဗ္ဗာန်မှရောက်ပါမလားရောက်ပါဘူးနိဗ္ဗာန်ဆိုတာတရားလားပရိစ္ဆေသမုပ္ပါနောက်ဆက်မလာတာဆိုတာလားနောက်ဆက်လာရင်ဘာသစ္စာအဲ့ဒီနောက်ဆက်မလာတော့ဒုက္ခချုပ်တာ ဒုက္ခချုပ်တာပါခေါ်ကြဩနိဗ္ဗာန်ဆိုတာမြို့ကြီးပြကြီးလားမှန်နေတယ်ရှင်စစ်တော့ဒုက္ခချုပ်သွားတာကူဘယ်လိုဆုံးမြတ်ချဒုက္ခချုပ်သွားတာကိုဆိုတာကောင်းကောင်းကျင့်တတ်ဗလားဩတရားဓမ္မတို့တင်နေကြပါလားဒါဖြင့်အခုဆရာဘုန်းကြီးဟောလိုက်တော့အနတ္တလည်းသိတယ်ယနေ့အနတ္တလက္ခဏာလည်းသိပါဗျာညာလည်းရတယ်ဒီညာကဘာကိုဖြတ်တယ်ဆိုတာလည်းဥက္ကမောင်တို့ရသွား ဒိဋ္ဌိတဏှာကိုပဲနဲ့နေတာဩပရိစ္ဆေသမုပ္ပါရှားကလည်းပြအလဲကလည်းပြတယ်ဆိုတော့မသိကြလားဒါကြောင့်မနေ့ကသူ့ဘကိုပြန်ဆက်လိုက်သူ့ဘယံကမေးလိုက်အရှင်ဘုရားမရှိသည့်နောက်သောတာပန်တဂရကံအနာခံတွေဟာရှင်ဘုရားလည်းပြိဋိဘံစံရော့အားလုံးကွယ်တော့မှာပဲလားဆိုတာမေးဟေ့သူကဘုရားကဖြေပြီ ဣမေသသုပဒဘကုသမာဝေရေယံအတုံညောလောကောရန္တိအတ္တသုပသုပယံဣမေဤလောကမှာနေတဲ့ပုဂ္ဂိုလ်ပေါင်းတို့သည်တမမဖောက်မပြန်နတ္တဤလက္ခဏာကိုသိနေသည် ဖြစ်ပါ မဖောက်ပြန်သိရမယ်နော်အနတ္တလည်းသိလက္ခဏာလည်းသိပေါ့ဗျာတမကောင်းစွာဝေရေယံနတ္တလက္ခဏာကိုကြင့်ကြံပြီး နေခဲ့ကြကုန်သည်ဖြစ်ပါ အရဟံဒီယဟန္တာတို့မှာအတုံညောမစိတ်သည်အတ္တဖြစ်ရည်မှန်ပါပါငါမရှိတာဘာမှဆိုင်ဘူးကွာမှန်ပါပါဒီခုပြောတတ်တဲ့ဆရာနဲ့ပြောပြီးဒီကရမင်းတို့ကျင့်တဲ့သူပြောတဲ့အတိုင်းကျင့်လိုက်လို့ရှင်ဘယ်အချိန်မဆိုယန္တာတောင်မစိတ်ဘူးဆိုပြန်သောတာပန်တရားကမလိုတော့ဘူးမှန်ပါပါသဘောကျဒါဖြင့်ဒကာရမတို့ သူပြောတာမှမယုံနဲ့ဘုရားကပြိဋိဘံဆံဃာနီပြောတာတတိချမှတ်လိုက်တယ်သူ့ဘယံကမဲတာလဲဥက္ကမောင်သိကြပါလားသိကြပါလားအရှင်ဘုရားမရှိလို့ရှင်ပြိဋိဘံရှင်ဘုရားပြိဋိဘံဆံတော့မှာရှင်ဘုရားမရှိသောတာပန်သရဏဂံယန္တာကွယ်ရတော့မှာလားဒါနောက်လောက်နောက်သားတွေဆင်ခြင်တက်မှာဆိုလို့မဲတယ်ဟေ့ဘယ်တော့မှမကွယ်ဘူးကွကောင်းအောင်သာကျင့်ပြီးအနတ္တဤလက္ခဏာအနတ္တနဲ့လက္ခဏာကိုရှင်းအောင်သာမင်းတို့ကကြည့်ပြီးဟောရတဲ့ဆရာနဲ့ပေါင်းပေါင်းပြီးဒီကလာမင်းတို့ဒီဉာဏ်ရပဲကြီး ဒီညာရရင်ဒီပရိစ္ဆေသမုပ္ပါပြတ်တာနိဗ္ဗာန်ပဲပထမပြရင်သောတာပန်ဖြစ်မှာပဲဗျဒုတိယပြရင်အဲနောက်တတိယပြသွားရင်အဲပရိစ္ဆေသမုပ္ပါက၄မျိုးရှိတာဘူးသောတာပန်ဖြတ်နိုင်တဲ့ဥစ္စာကဒိဋ္ဌိဝိသေသပရိစ္ဆေသမုပ္ပါဒဖြတ်နိုင်တယ်တဂရဂနာကံဖြတ်နိုင်တာကာမယကယူပယကနဲ့ဖြတ်တဲ့ပရိစ္ဆေသမုပ္ပါအစအဆုံးဒါကိုသာဖြတ်နိုင်တာကိုယန္တာကတော့ပရိစ္ဆေသမုပ္ပါဆိုလို့ရှိရင် လုံးလုံးကိုဖြတ်ချလိုက် သဘောကျအဲ့တော့ပရိစ္ဆေသမုပ္ပါက၄မျိုးရှိတော့ကိုပထမမျိုးကနေပြီးဒိဋ္ဌိဖြတ်တာကဒီအနတ္တနဲ့ဖြတ်ယူကြပါမှန်ပါသဘောကျပါလားဒါပြန်တရားဓမ္မတွေဖယ်တရားလေးပေါ်လာပေါ်လာပေါ်လာတာဘာခေါ်ကြအနတ္တပြတ်သွားတာတော့သိဘူးလားသိတာလေးကဘာဆိုကြမှန်ပါဗျာအဲ့ဒီညာလေးကဘာဖြတ်ပါလဲအစာရောလေရောဖြတ်ပါအစာရောလေရောဖြတ်ကြမှန်ပါ အစဖြတ်လိုက်တော့ဝိဇ္ဇာဥဒ္ဒဘာတိဖြစ်တယ်မှန်ပါပါသဘောကျမှန်ပါပါအစဖြတ်လိုက်တော့ဝိဇ္ဇာဥဒ္ဒဘာတိဖြစ်ပြီဆိုတာမသေးကြဘူးလားအလဲကဖြတ်အလဲဖြတ်လိုက်တော့တဏှာနိရောဓသွားဖြစ်တယ်သဘောကျအစတော့အစဖြတ်လိုက်တော့ဝိဇ္ဇာအဲအလဲဖြတ်လိုက်တော့တဏှာနိရောဓဒါဖြင့် တဏှာနိရောဓရနိဗ္ဗာန်ပဲဝိဇ္ဇာဥဒ္ဒဘာတိဆိုတာလဲနိဗ္ဗာန်မြင်တဲ့ဉာဏ်ဖြစ်ပေါ်လို့ပြောတာပဲထူးသေးရဲ့လားအဲ့ဒါသေချာမပိုင်သေးဘူးလားအဲ့တော့ဘယ်ချိန်လုံးလို့ခင်ဗျားတို့သောတာပန်တရားကအနာဂံယနာဖြစ်နိုင်တယ်ဆိုတာဆုံးဖြတ်ချက်ချလုပ်ပါရှင်းမလားကဲယနေ့ဒီရင်တော်ပါဦး